တချောင်းချင်းနဲ့မထပါနဲ့အဲအခုဟာကဝိပဿနာယာနိကသက်သက်ကြီးသမထနဲ့ဝိပဿနာမတွဲဘူးပညာစကားနဲ့သွားတာလမ်းတူလေးဝိပဿနာယာနိကသက်သက်ဆိုတာဒိဋ္ဌိနဲ့တဏှာတွဲပြီးတော့သမပဋ္ဌာန်သတ္ထာအဲ

တန်ဌာနာကြီးကိုအရှုခံထားအရှုအာယုံကဘယ်ဟာကိုရှုသလဲမျက်စိမှိတ်ပြီးတော့ရှူတာတွေကသူ့ဟာသူရှူနေရှူတဲ့အပေါ်မှာအသိမကနဲ့ရှူရဲ့အပေါ်မှာအသိကလိုက်လို့ရှိရင် ထွက်ထားသည်ဝင်လာသည်ထွက်ထားသည်ဝင်လာသည်သိလိုက်ပြီဆိုလို့ရှိရင် အာနာပါနတတိကိုယူလိုက်ပြီဆိုလို့ရှိရင်အဲသမထယာနိကဖြစ်အဲ့တော့ ရှူတာကသူ့ဟာသူရှူနေတော့မျက်စိမှိတ်ပြီးစိတ်အာယုံနဲ့သံဌာနယုတ်ကြီးကိုနှလုံးသွင်းရမယ်ဘယ်လိုနှလုံးသွင်းရမလဲတဲ့မှန်သောနှလုံးကိုသွင်းပါမှန်သောနှလုံးကဘာလဲတဲ့အသုဘဤသဘာဝလက္ခဏာနှလုံးသွင်းရမှာ အာသုဘဤသဘာဝလက္ခဏာဆိုတာကသံဌာနယုတ်ကြီးကိုသံတရာလာဇန်တည့်တက်ကကိုယ်ခန္ဓာကိုအာသုဘရေလို့နှလုံးမသွင်းခဲ့ဘူးတချို့အာသုဘကြီးကိုဒါကြအာသုဘကြီးပါဆိုအမနမိတ်မရှိနမမရှိတဲ့အဲ့လိုပြောနေပြောတာရှိဒါကြီးကအာသုဘယုတ်ကြီးယုတ်ကြီးမှမသိဘူးအာသုဘဤသဘာဝလက္ခဏာလည်းမသိဘူး အတုဝဤသာမြင်ညလက္ခဏာလည်းမသိဘူးမသိတော့အဲ့ဒီမှာအာတချို့ကတေးရမှလည်းကြောက်တေးရမှကြောက်တော့ဒီကိုယ်ခန္ဓာကိုအတုဝမထင်တော့ဒီအတုဝယုတ်ကြီးကိုပြောအတုဝအတန်ကိုမကြားခြင်းဘူးသေတဲ့အတန်ကိုမကြားခြင်းဘူးပြက်တဲ့အတန်ကိုမကြားခြင်းဘူးအဲပြက်တဲ့အတန်သေတဲ့အတန်မကြားခြင်းများတော့လည်းပြက်တာပဲသေတာပဲအဲဒီတော့အခု

လက္ခဏာနှလုံးတင်သွင်းမှမာနဲ့တရားရလက္ခဏာဘယ်လိုသွင်းရမလဲဒါကြီးကတရားဓမ္မများဒါကြီးကပုံရမယ်တရားလောက်စားရမယ်တရားအသားတွေကွက်ရမယ်တရားဖူးဖူးရောင်ရမယ်တရားမျက်လုံးတွေထွက်ကြရမယ်တရား ရှာကြီးတွေထွက်ရမယ်တရားဗိုက်ကြီးတွေဖောင်းရမယ်တရားသွေးပုတ်ပြေပုတ်တွေယိုစီးရမယ်တရားလောက်တဖွာဖွာကြရမယ်တရားဒီခန္ဓာကြီးဟာဒါအတုပါဤသဘာဝတရားကြီးအဲသဘာအတုပါဤသဘာဝလက္ခဏာအတုပါဤသဘာဝကအဲ့ဒီသဘောတွေကိုစိတ်ထဲသဘောတွေကိုခန္ဓာကိုယ်ကြီးကိုဒီလိုမြင်ဒီလိုမြင်ပြီးဒီလိုသိနေရ အဲ့ဒါမာနောနှလုံးသွင်းခြင်းအဲ့ဒါဝိပဿနာယာနိကသက်သက်အဲသမထမပါဘူးပညာစကားနဲ့သွားတာအဲ့ဒါကြောင့်မလို့ကိုယ်ခန္ဓာကိုယ်ကြီးကိုတခါတည်းနှလုံးသွင်းမှာဩဖူးရောက်ရမယ်တရားကြီးပဲယောက်ျားပဲမိန်းမပဲဆိုတော့မရှိတဲ့တရားလက်ပဲကိုယ်ပဲဆိုတာမရှိတဲ့တရား မိမပဲယောက်ျားပဲဆိုတော့မရှိတဲ့တရားရှိတဲ့တရားကဒါတရားပုတ်ရမယ်တရားကြီးပဲပွားလာရမယ်တရားကြီးအသားတွေမဲပြီးကွက်ရမယ်တရားကြီးအသားတွေဖောက်ကားလာရမယ်တရားကြီးရှာကြီးတွေထွက်ရမယ်တရားကြီးမျက်စိတွေယိုကျရမယ်တရားကြီး ဗိုက်ကြီးတွေဖောင်းပြီးနေရမယ်တရားကြီးသွေးပုတ်ပြည်ပုတ်တွေမျက်စိတွေကလည်းယိုကျနှာခေါင်းတွေကလည်းယိုကျပါးစပ်ထဲကလည်းယိုကျဒွာရ6ပေါက်ကနေပြီးယိုစီးပြီးသွေးပုတ်တွေပြည်ပုတ်တွေယိုစီးခြင်းသဘောတရားတွေဖြစ်ရမှာပါလားဆိုပြီးတော့နှလုံးသွင်းပါဩဒါကြီးကပိုးရမယ်တရားကြီးအသားတွေကွက်ရမယ်တရားကြီး လောက်စားရမယ်တရားကြီးဖောင်းကာရမယ်တရားကြီးမျက်စိကြီးတွေယိုကြရမယ်တရားကြီးရှားကြီးတွေထွဲရမယ်တရားကြီးအဲသွေးပုတ်ပြီပုတ်တွေယိုကြရမယ်တရားကြီးအယိုးစုကြီးကြားရမယ်တရားကြီးအယိုးစုကြီးကနေပြီးတော့ ဆွေမြည်ပြီးတော့အမုံတရားတွေဖြစ်သွားရမယ်တရားကြီးဘာမှမရှိပါလားဘယ်မှာတော့အသားလည်းမရှိအယိုးလည်းမရှိကိုယ်ပုတ်ပြည်ပုတ်တွေလည်းမရှိတော့အမုံတွေဖြစ်သွားသုံညတဖြစ်သွားအဲ့ဒါကြမှာခေါ်စရာသမုတ်စရာလက်ပဲခြိပဲကိုယ်ပဲဆိုတာမရှိတဲ့တရားပါလား ကြက်ကြက်စိတ်နဲ့နှလုံးသွင်းမှာဩဒါကြပိုးရမယ်တဲ့ဒါတဏှာသခေါ်တယ်အဲ့ဒါတဏှာဘယ်မှာတတ်တာလဲတဲ့အတုပတရားကြီးသံဌာနာကြီးပေါ်မှာအတုပလက္ခဏာနှလုံးတင်ပြီးတော့သွင်းလိုက်တာအဲ့ဒါနှလုံးသွင်းလိုက်တဲ့အချိန်ခါကျတော့ကြာကြာသွင်းပါများတော့၃နာရီလောက်ဒီစိတ်သွင်းနိုင်လို့ချင်းရအတုပစိတ်ဖြစ်တာ အတုပစိတ်ဖြစ်လာတော့ကိုယ်ခန္ဓာကိုယ်ကြီးကိုအတုပကြီးထင်လာတယ်ထိုင်နေတာအတုပကြီးထိုင်နေလို့ထင်တယ်အပုပ်ကြီးထိုင်နေတယ်လို့ထင်တယ်အဲလောက်ဒီစားပြီးတော့ထိုင်နေတယ်လို့ထင်တယ်မျက်စိကြီးတွေယိုကျနေတယ်လို့ထင်တယ်ရှားကြီးတွေထွက်နေတယ်လို့ထင်တယ်လောက်ဒီစားနေတယ်လို့ထင်တယ် အယိုးစုကြီးထိုင်နေတယ်လို့အယိုးကြီးထိုင်နေတယ်လို့ထင်တယ်အဲ့ဒီလိုထင်ပြီဆိုရင်ကိုယ်ခန္ဓာကိုယ်အတုပဤသဘောတရားထင်လာပြီအတုပဤသဘာဝလက္ခဏာထင်ပြီဆိုလို့ရှိရင်ဗဟိတတွေးလိုက်ပြန်တော့ရမျက်စိနဲ့မြင်လိုက်တဲ့အချိန်ကဒကမာကြီးတွေရှောက်သွားပြန်တော့ရောတဲ့ဒကမာကြီးရေလို့မထင်တော့ဘူးအတုပအပုတ်ကြီးထွက် အပုပ်ကြီးတွေသွားနေတယ်လို့ထင်တယ်အသားတွေကွက်ပြီးသွားနေတယ်လို့အာသုဘထင်တယ်ဖောင်းကာပြီးတော့သွားနေတယ်လို့ထင်တယ်မျက်စိကြီးတွေယိုကျသွားနေတယ်လို့ထင်တယ်ထင်တဲ့သဘောအထင်ညာအဲဒါကြောင့်မလို့တဏှာနဲ့ဒိဋ္ဌိနဲ့တွဲသတ်တယ်အဲရုပ်ပေါ်မှာရောနာမ်ပေါ်မှာရောဒိဋ္ဌိနဲ့တဏှာနဲ့သတ် အဲအခုရုပ်ပေါ်မှာအာတုပလက္ခဏာတင်ပြီးနှလုံးသွင်းလိုက်တော့ပညာစကားနဲ့သွားတာဝိပဿနာယာနိကသက်သက်ကြီးလက္ခဏာသဘာဝတရားကိုနှလုံးသွင်းတာပညာတမအောင်နှလုံးသွင်းမှပရမတ္ထသဘာဝတရားတွေသဘောတွေပေါက်အဲအခုဟာကတဏှာကိုအရင်သတ်တယ် အာတုပဝေဒနာတွေမဖြစ်သေးဘူးဝေဒနာမဖြစ်သေးတော့ပြစ္ဆုတ်ပံဝေဒနာမဖြစ်ခင်ကိုတဏှာတတ်တယ်အဲအာတုပလက္ခဏာသဘောတရားကိုနှလုံးသွင်းပါအော်ဒါကြီးကပျက်စီးယူရင်းရမှာပါလားပုတ်ရမယ်တရားကြီးပဲပွားရမယ်တရားကြီးအသာဒီကွဲရမယ်တရားကြီး သွေးဖုတ်ပြီးဖုတ်တွေဒွါရ6ပေါက်ကယူစီရမယ်တရားကြီးယောက်ျားလည်းမဟုတ်မိန်းမလည်းမဟုတ်ပါလားအပုတ်တရားကြီးအပြည့်တရားကြီးအတုပါတရားကြီးပါလားငါဆိုတာလည်းမရှိပါလားငါကောင်းသူကောင်းဆိုတာမရှိတဲ့တရားလက်ပဲကြီးပဲကိုယ်ပဲဆိုတာမရှိတဲ့တရား ပုတ်ရမယ်တရားသာရှိတယ်။ွားရမယ်တရားသာရှိတယ်။လောက်စားရမယ်တရားသာရှိတယ်။အယုချရမယ်တရားသာရှိတယ်။အယိုးတွေကလည်းဆွေးဆွေးပြီးတော့အမုံတွေဖြစ်ပြီးတော့မြေကြီးဩဇာဖြစ်ပြီးတော့ခဏကြည်ပြီးတော့အမုံတရားတွေဖြစ်ရမယ်တရားပါလားမိမလည်းမဟုတ်ယောက်ျားလည်းမဟုတ် ဝတယ်လည်းမရှိပိန်တယ်လည်းမရှိရှည်တယ်လည်းမရှိတူတယ်လည်းမရှိမြင်းနေတာအတုပါတရားပို့ရမယ်တရားပွားရမယ်တရားအယိုးကြရမယ်တရားအယိုးတွေဆွေးမြည်ပြီး အမှုန့်တွေဖြစ်သွားရမယ်တရားဘာမှမရှိပါလားအနှစ်သာရမရှိတဲ့အတုပါတရားကြီးပဲ ပစ္စည်းယူရရမယ်တရားကြီးဒီပေါ်အခုဦးစီးနေလို့ဘာကဦးစီးနေလဲဓာတ်ကြီးလေပါဤမဟာဘူတရုပ်တွေကတင်းတဲ့ဝေဒနာတွေဦးစီးနေတယ်တောင့်လာတဲ့ဝေဒနာတွေဦးစီးနေပါလားထုံးလာတဲ့ဝေဒနာတွေဥစီနေပါလားကျင်းလာတဲ့ဝေဒနာတွေဥစီနေပါလား အောင်လာတဲ့ဝေဒနာတွေဥစီနေပါလားကြိုက်လာတဲ့ဝေဒနာတွေဥစီနေပါလားကြက်တက်လာတဲ့ဝေဒနာတွေကဥစီနေပါလားချွေးတွေပြလာတဲ့ဝေဒနာတွေကဥစီနေပါလားပူတဲ့ဝေဒနာတွေဥစီနေပါလားအေးတဲ့ဝေဒနာတွေကဥစီနေပါလား လှုပ်တဲ့ဝေဒနာတွေကဥစည်းနေပါလားဒေါနဲ့ဝေဒနာတွေကဥစည်းနေပါလားကာနဲ့ဝေဒနာတွေကဥစည်းနေပါလားရင်းကြိုင်လှုပ်ရှားနေတဲ့ဝေဒနာတွေကဥစည်းနေပါလားဩဒီအာတုဘတရားကြီးပေါ်မှာဥစည်းနေတာကတင်းတဲ့ဝေဒနာတွေတောင်းတဲ့ဝေဒနာတွေ ထုံလာတဲ့ဝေဒနာတွေကျင်လာတဲ့ဝေဒနာတွေကြက်တယ်လာတဲ့ဝေဒနာတွေချွေးကြီးကြလာတဲ့ဝေဒနာတွေပူတဲ့ဝေဒနာတွေအေးတဲ့ဝေဒနာတွေလှုပ်တဲ့ဝေဒနာတွေတောတဲ့ဝေဒနာတွေကာနဲ့ဝေဒနာတွေရင်ကြိုင်လှုပ်ရှားနေတဲ့ဝေဒနာတွေအဲ့ဒီအပေါ်မှာလိုက်ပြီးသိသိနေတဲ့နာတရားသိတဲ့သဘောတရားနာယုံနှစ်ပါးဥသိနေပါလား ဒီနာနဲ့ဒီယုံမရှိတော့ဘူးဆိုရင်သိမှုသဘောရံတင်းတဲ့ဝေဒနာရိယတောင်းတဲ့ဝေဒနာရိယထုံးလာတဲ့ဝေဒနာတွေအောင့်တဲ့ဝေဒနာတွေကြိုက်တဲ့ဝေဒနာတွေကြက်တက်လာတဲ့ဝေဒနာတွေဒီဝေဒနာတွေလည်းမရှိတော့ဘူးတဲ့အဲ့ဒီဝေဒနာတွေကိုတင်းတယ်လို့သိတဲ့နာတောင်းတယ်လို့သိတဲ့နာဝေဒနာမရှိတော့သိမှုလေးလည်းမရှိတော့ဘူး အဲ့ဒီနာယုတ်ပြက်သွားပြီဆိုလို့ရှိရင်ဒါကြီးကပုတ်ရမယ်တရားပွားရမယ်တရားအယူကြားရမယ်တရားလောက်စားရမယ်တရားဒါကြီးကပျက်စီးရွရွင်းရပြီးတော့အနှစ်သာရမရှိတဲ့တရားကြီးပါလားအဲ့ဒီလိုကိုနှလုံးလေးဟာမှန်မှန်သွင်းပြီးတော့မဲ့ကပွားများပါအဲ့ဒါပွားများတာ ပွားပြားပါများလာတော့စိတ်ထဲသဘောတည်းကမနှောဓွာရကနေပြီးတော့ခန္ဓာကိုယ်ကြီးကိုအတုပတရားကြီးရဲ့လို့ထင်းလာတယ်ထင်းလာလို့ရှိမြင်တော့မယ်အတုပကြီးမြင်တော့မယ်စိတ်အမြင်သဘောအမြင်မနှောအမြင်မနှောဓွာရကမြင်လာတယ်အဲ့ဒီတော့မှဘုရားဟောထားတဲ့သစ္စာလေးပါး ပွားများပါများလာတော့ပေါ်လာတဲ့ယုံနာတယ်ဘာတွေပေါ်လာလဲတဲ့ယုံနာပေါ်လာပြီပွားတာကပွားလိုက်တာကဘာလဲမဲ့ကပေါ်လာတာကပွားလိုက်တာကအတုပသဘောတရားအတုပလက္ခဏာကိုနှလုံးတင်ပြီးသွဲလိုက်တာပွားလိုက်တာကိုပုံရမယ်ပွားရမယ်အယူကြားရမယ်အဲ့ဒီလိုနှလုံး သွင်းလိုက်တာကိုသွင်းလိုက်တော့အသုဘစိတ်ဖြစ်အသုဘစိတ်ဖြစ်လာတော့အကြောင်းအကျိုးနာကဘယ်ဟာညွတ်တယ်လဲတဲ့ယုတ်ကြည်ညွတ်တယ်အကောင်းမြင်တော့အကောင်းကြီးညွတ်တယ်အခုအသုဘစိတ်အပုတ်တရားကြီးအပြစ်တရားကြီးမြင်တော့အပုတ်ကိုညွတ်ပြီးနာကအပုတ်စိတ်ဖြစ်လာတယ်အယိုးစိတ်ဖြစ်လာတယ်လောက်တိစားနေတဲ့စိတ်ဖြစ်လာ အဲ့ဒီအကြောင်းတရားကြောင့်အကျိုးတရားခန္ဓာကြီးပေါ်လာတော့အဲကြက်ကြက်နှလုံးသွင်းပွားများဒါကြောင့်မလို့ဘုရားရှင်ကိုတော်မြတ်ကြီးကဘယ်လိုဟောထားလဲတဲ့ပွားများရမယ်မဲကမဲကဆိုတာဘယ်ဟာလဲတဲ့ပွားများတာဘာကိုပွားများတာတော့ခန္ဓာကိုယ်သံဌာနယုတ်ကြီးကိုငကိုယ်တုံးကအကောင်းထင်နေတဲ့ဥပါဒာကြီး ကောင်းတယ်လို့ထင်နေတယ်ရှိတာကတော့အသုဘတရားကြီးပုံရမယ်တရားပွားရမယ်တရားကြီးအဲအခုတော့ပွားများအထုတ်လိုက်တယ်ဘာကိုပွားများလိုက်လဲအတုပလက္ခဏာနှလုံးသင်ပြီးတွင်းပြီးပွားများလိုက်တယ်ဒါကြောင့်မလို့ဘုရားကဟောတာပွားမှုသတိထင်မဲ့ကသစ္စာပဲ ပေါ်မူယုံနာထင်ဒုက္ခသစ္စာပဲပယ်မှုလောဘထင်သမှုတရားသစ္စာပဲချုပ်မှုတဏှာထင်និရောဓာသစ္စာပဲသစ္စာလေးပါအခုတရားဓမ္မများအတုပလက္ခဏာနှလုံးတင်ပြီးမဲကပွားလိုက်တာဩပိုးရမယ်တရားကြီးပွားရမယ်တရားကြီးဒါမဲကမဲကအမှန်ပွားများရတယ် အဲပိုးရမယ်တရားကြီးပါလားမိမလည်းမဟုတ်ယောက်ျားလည်းမဟုတ်ပါလားချောတယ်လည်းမရှိလှတယ်လည်းမရှိပါလားလက်လည်းမရှိကိုယ်လည်းမရှိပါလားခေါင်းလည်းမရှိခြေတောက်လည်းမရှိခြေစလုံးလည်းမရှိပါလားဒါကြီးကပုတ်ရမယ်တရားပွားရမယ်တရားကွက်ပြီးညိုရမယ်တရားလောက်စားရမယ်တရား အယိုးကြီးကြပြီးသွားရမယ်တရားအယိုးကြီးကလည်းဆွေးမြေးပြီးတော့အမုံကြီးဖြစ်သွားရမယ်တရားဘာမှမရှိတဲ့တရားကြီးပါလားငါကောင်သူကောင်လက်ပဲချီပဲဆိုတာမရှိတဲ့တရားရှိတဲ့တရားကအနှစ်သာရမရှိတဲ့အတုဝတရားပုတ်ရမယ်တရားပွားရမယ်တရားဆိုတာအဲ့ဒါမဲကခေါ်တယ်ပွားတာချက်ချက်ပွားပါ အဲပွားပါပွားပါများလာတော့စိတ်ကလေးကဘယ်လိုဖြစ်အတုပစိတ်ဖြစ်လာအတုပစိတ်ဖြစ်လာတဲ့အချိန်ခါကျတော့စိတ်ထဲမနှောတဲ့မနှောဓွာရကနေပြီးတော့မြင်းလာဘာမြင်းလာတဲ့အတုပကြီးပေါ်လာထင်းထင်းရှားရှားကြီးမနှောဓွာရကမြင်တယ်စိတ်နဲ့လည်းကြည့်ခန္ဓာကိုယ်စိတ်နဲ့ဥခန္ဓာကိုယ်စိတ်နဲ့ကြည့်ပြီးနှလုံးသွင်း အသုဘကိုနှလုံးသွဲတဏှာတတ်တာအဲ့ဒီလိုသွဲလိုက်တဲ့အချိန်ခါကျတော့သွဲပါမြလာတော့အသုဘသဘောကြီးပေါ်လာပေါ်လာတော့ဘာလို့ပေါ်လာတယ်ပုတ်သားကြီးပေါ်လာတယ်ပွာသားကြီးပေါ်လာတယ်အယိုးစုကြီးပေါ်လာတယ်အဲလောက်တေးစားနေတာ ပေါ်လာတယ်အယိုးဘုံကြီးပေါ်လာတယ်အဲ့ဒီလိုပေါ်လာရုံတံပေါ်လာပြီလေဒါကြောင့်မလို့ ဝါမူသတိထင်မေဃသစ္စာပင်ပေါ်မူယုံနာထင်ဒုက္ခသစ္စာပင်ပဲမှုလောဘထင်သမှုတရားသစ္စာပင်ချုပ်မှုတဏှာထင်ညောဓာသစ္စာပင်တဲ့အခုပွားပါများလာတော့ရုပ်တုံးရုပ်ခဲကြီးအတုပပုဒ္ဓါကြီးပေါ်လာမယ်ပွားဓာကြီးပေါ်လာမယ်အယိုးစုကြီးပေါ်လာမယ် လောက်တီးတပွားပွားစားတောင်းနေတာပေါ်လာမယ်အဲ့ဒီလို ပေါ်လာပြီဆိုလို့ရှိရင်သန္တရာလာစံတရတကငါကိုငါချီငါလည်းငါမိမငါယောက်ျားငါချောတယ်ငါလှတယ်နဲ့တာတွယ်နှစ်သက်နေတဲ့တဏှာသမုဒ္ဒရာပုဋ္ဌာကြီးပေါ်လာပြီစိတ်အမြင် ဖြစ်လာပြီအမြင်တတ်တည်ရလာပြီ ဗုဒ္ဓကြီးပေါ်လာပြီပွားလာကြီးပေါ်လာပြီအယုစုကြီးပေါ်လာပြီဆိုရင်ယုတ်နဲ့နာဖြစ်လာပြီယုတ်နဲ့နာပေါ်လာပြီပေါ်လာပြီဆိုလို့ရှိရင်ပြန်ပေါ်မှုယုံနာတင်ဒုက္ခသစ္စာပဲဒီပေါ်မှာပုဋ္ဌာကြီးပွားတာကြီးအယုစီကြီးပေါ်လာတော့ဒီအပေါ်မှာကိလေသာတဏှာမရှိတော့ဘူးတဏှာချုပ်နေပြီ တဏှာချုပ်လိုက်တဲ့တပြိုင်နက်တည်းသမုဒိယဆိုတာပယ်လိုက်ပြီးပယ်လိုက်တဲ့တပြိုင်နက်ဘာကြောင့်ပယ်တယ်လဲတဲ့ဗုဒ္ဓကြီးမြင်လို့ပွာရာကြီးမြင်လို့အယိုးစုကြီးမြင်လို့တာတွယ်နှစ်သက်ခြင်းသမုဒိယတဏှာမရှိတော့ဘူးအတုပါကြီးပါလားအနှစ်သာရမရှိတဲ့တရားကြီးပါလားဒီရုပ်ပေါ်မှာတဏှာချုပ်သွားပြီအဲ့ဒါတဏှာချုပ်လို့ရှိရင်နိဗ္ဗာန်မယ်ဒါကြောင့်မလို့ သစ္စာလေးပါးဟာပြန်ပေါ်လာပြီဆိုလို့ရှင်ဒီပေါ်ကိလေသာမဖြစ်လို့ရှင်နိရောဓပဲတဏှာချုပ်နေရင်နိရောဓပဲကောင်းတာမြင်နေလို့ရှင်ဒုက္ခသစ္စာပဲတဏှာသမှုတရားပဲအဲ့ဒီတော့သစ္စာလေးပါးဟာပြန်ရုပ်ပေါ်မှာအတုပါလက္ခဏာနှလုံးတင်ပြီးသွင်းလိုက်ပြီးဆိုလို့ရှင် ရုပ်သဘာဝအတုပါကြီး ပေါ်လာပြီဆိုလို့ရှိရင်ဖြင့်သစ္စာလေးပါမြင်ကြလိမ့်မယ်ဒါကြောင့်မလို့ပွားပါလို့ဆိုတာဒါကြောင့်မလို့ပွားမှုသတိတင်မဲ့ကသစ္စာပင်ပေါ်မှုယုံနာတင်ဒုက္ခသစ္စာပင်ပယ်မှုလောဘတင်သမုဒိယသစ္စာပင်ချုပ်မှုဒနာတင်និရောဓသစ္စာပင်နဲ့အဲ့ဒီအပုံကြီးကိုပေါ်လာရင် ကိလေသာတဏှာချုပ်နေပြီ။ဘာကြောင့်လဲစက်ဆုပ်တယ်ယွန်းတယ်မနဲ့သက်တော့ဘူးအဲ့ဒါနိရောဓပဲတဏှာချုပ်ပြီးရုပ်ပေါ်ကိုနာရုပ်ပေါ်ကို ချုပ်တာတဏှာအဲ့ဒါကြောင့်မလို့ဒဂါရကမများပွားများပါစိတ်နဲ့လည်းကြည်ပါခန္ဓာကိုယ်ကိုခန္ဓာကိုယ်ကြီးရှိလိုက်ပြီဆိုရင်အပုပ်ကြီးလည်းပေါ်ခြင်းပေါ်လာပါလိမ့်မယ်ပွားတာကြီးပေါ်ခြင်းပေါ်လာပါလိမ့်မယ် မျက်ခွက်ကြီးတွေသကောလောက်ကြီးလဲပေါ်ခြင်းပေါ်လာပါလိမ့်မယ်အယိုးစုကြီးလဲပေါ်ခြင်းပေါ်လာပါလိမ့်မယ်အဲ့ဒီလိုပေါ်လာပြီဆိုရင်အဲသိန်းထီကြီးပေါက်တယ်လို့လောကကြီးမှာပေါက်ပါပြီထီကြီးပေါက်ပါပြီဘယ်ထီလဲတဲ့လောကုတ်တရားထီထိုးလို့လောကုတ်တရားထီကြီးပေါက်ပါပြီတဏှာသပ်ပါပြီနိဗ္ဗာန်ကိုကြောင်းဆိုဝင်ပါတော့မယ် တဏှာသေးရင်နိဗ္ဗာန်ရပါတယ်ဘယ်ပေါ်မှာတဏှာဆိုတာရှိသလဲဒီအတုပအစင်းယုတ်ကြီးသဌာနာပေါ်မှာကိလေသာတဏှာဖြစ်ပါတယ်ဝေဒနာပေါ်မှာဒိဋ္ဌိဆွဲပါတယ်ကာညိပါတယ်အယူမအမမှာဒိဋ္ဌိဖြစ်ပါတယ်ဒါကြောင့်မလို့အခုနှလုံးတင်ပြီးသွင်းလိုက်တဲ့ဥစ္စာကတဏှာသခေါ်ပါတယ်ဝိပဿနာယာနိကသက်သက်ကြီးပါ အဲအခုကြာကြာ ထိုင်မာများလာတဲ့အချိန်ခါကျတော့ဒကာဒကမများအောက်ကအမာနဲ့ကိုနဲ့တွေးလိုက်တဲ့အချိန်ခါဝေဒနာတွေဖြစ်လာပါလိမ့်မယ်အဲအခုလာရောက်တဲ့ဒကာဒကမတွေအဲကိုယ်သမဲ့ရုပ်တွေကနဥဥဆောင်တက်လာတဲ့ဥစ္စာဒကာဒကမများသမဲ့ရုပ်ပါပဲဒါကြောင့်မလို့ကျင့်ညာအထုတ်တဲ့ပုဂ္ဂိုလ်က ဘယ်ယုတ်ကတတ်မယ်ဆိုရင်ပေါ်လာတဲ့ပြစ္ဆုတ်ပံယုတ်ဟာကနဥဥဆောင်တက်လာတဲ့ယုတ်ဟာဘယ်ယုတ်ကငါတတ်တော်မယ်ဆိုတာကျင့်သိသိပါလေအဲအဲဒီတော့အခုဓာတ်ကြီးလေးပါရှိတဲ့အ낵ကကြာကြာထိုင်ပါများလာတော့ကနဥဥဆောင်တက်လာတဲ့ယုတ်ဟာတကားတကမာများတတ်မဲ့ယုတ်အစ်စ်ပါပဲအဲဒီပေါ်လာတဲ့ယုတ်ကိုအဲ သိမှုဟာအရေးကြီးပါတယ်မိစ္ဆာအသိသမာအသိဒီအသိနှလုံးကိုစိတ်ကလေးပြောင်းရပါလိမ့်မယ်ဝေဒနာတစ်ခုပေါ်လာရင်နိုင်အောင်တိုက်ရပါလိမ့်မယ်ပေတတ်ဖို့လည်းကြိုးစားပြီးတော့ပေးနေပါတယ်ကြာကြာထိုင်မှများလာတော့ဒကမာကြီးတွေဒကာကြီးတွေပထဝီဓာတ်အာဘောဓာတ်ဒီဇောဓာတ်ဝါယောဓာတ်တဲ့ဓာတ်ကြီးလေးပါရှိအခုတရားနှလုံးကျင့်ကြအထုတ်တဲ့ယောဂီပုဂ္ဂိုလ်တွေ ပထဝီဓာတ်ကလည်းသတ်မဲ့ပုဂ္ဂိုလ်ပါမယ်အာဘောဓာတ်ကသတ်မဲ့ပုဂ္ဂိုလ်လည်းပါမယ်ဒေဇောဓာတ်ကသတ်မဲ့ပုဂ္ဂိုလ်လည်းပါမယ်ဝါယောဓာတ်ကသတ်မဲ့ပုဂ္ဂိုလ်လည်းပါမယ်ဓာတ်ကြီးလေးပါကတော့တဘာဘာသတ်ကြမှာပဲပထဝီဓာတ်ကသတ်မဲ့ပုဂ္ဂိုလ်ကြတော့ကနဥဥဆောင်တက်လာတဲ့ရုပ်ဟာဖြင့်တင်းတဲ့ဝေဒနာတွေပေါ်လာမယ်တောင်းတဲ့ဝေဒနာတွေပေါ်လာမယ် ထုံလာတဲ့ဝေဒနာတွေပေါ်လာမယ်ကျင်လာတဲ့ဝေဒနာတွေပေါ်လာမယ်အောင့်တက်လာတဲ့ဝေဒနာတွေပေါ်လာမယ်ကြိုက်တက်လာတဲ့ဝေဒနာတွေပေါ်လာမယ်အဲအဲ့ဒါငါသိလို့ရှိရင်တော့တောင့်တင်ပြီးမေးခိုင်သေးရမယ်လို့တထစ်ကြမှတ်ပါဗျာဒါကိုယ်သမဲ့ယုတ်ဥစွာတက်လာတဲ့ဟာကိုယ်သမဲ့အဲ့ဒီလိုအာဘောယုတ်ကသမဲ့ပုဂ္ဂိုလ်ကြတော့ ပြားကြထိုင်မှများလာတဲ့ချိန်ခါရင်နဲ့နှလုံးနဲ့ကြက်ပြီးတော့ဖွဲ့စည်းလာလိမ့်မယ်ကြက်ဆိုလာလိမ့်မယ်ကြက်ဆိုလာပြီးရင်နဲ့နှလုံးနဲ့မရှူနိုင်တော့ဘူးရှူလို့လည်းမရတော့ဘူးကြက်တယ်လာပြီးကြက်တယ်လာပြီးဆိုရင်ရှူလို့မရတော့ပြင်းပြင်းရှူလိုက်လို့ချွေးတွေကြလာပြီးဆိုရင် ကြက်တယ်လာတဲ့ပုဂ္ဂိုလ်ဆိုရင်ငါသေးလို့ရှိရင်ဖော်ရောက်ပြီးကြက်ဆို့ပြီးသေးရတော့မယ်အာဘောတကတဒါကြောင့်မလို့ကျင့်တဲ့ပုဂ္ဂိုလ်ကကိုယ်သားမဲ့ရုပ်ကိုသိကြက်ပြီးသေးကြလိမ့်မယ်ဖော်ရောက်ပြီးကြက်ဆို့သေးကြလိမ့်မယ်ဒီဇောယုတ်ကသမဲ့ပုဂ္ဂိုလ်ကြတော့အခုကြာကြာထိုင်မှာများလာတော့အောက်နဲ့အမာနဲ့ထိလိုက်တာ အမာနဲ့ကိုယ်နဲ့ထိလိုက်တဲ့အချိန်ကဖတာဝေဒနာ ဖြစ်လာကြတော့မယ်ဘယ်လိုဝေဒနာတွေဖြစ်လာမလဲတေဇောဓကသမဲ့ပုံကိုကြတော့အပူရှင်ကြီးတက်လာနိုင်မယ်တကိုယ်လုံးတုတ်တုတ်တုတ်တုတ်နဲ့တင်ပါးတွေပူလာနိုင်မယ်မိခင်ကြီးတွေထိုင်နေရတယ်လို့ဖြစ်လာနိုင်မယ်အဲအေးခြင်းလည်းရေခဲတုံးကြီးလိုခန္ဓာကိုယ်အေးနေနိုင်မယ် အဲ့ဒီလိုများဖြစ်လာပြီဆိုရင်ပြင်လဲမပြင်ညနဲ့အဲအဲ့ဒီရုပ်ဝေဒနာကိုဆုံးအောင်လိုက်ကြလိမ့်မယ်သဘောကိုဆုံးအောင်အဲ့ဒီလိုဖြစ်လာရင်ခန္ဓာကိုယ်ကြီးအပူရှိကြီးတက်လာမယ်ဆိုရင်ပူလောင်ပြီးသေကြလိမ့်မယ်တေဇောရုပ်ကသတ်တော်မယ်အေးရေခဲတော့ဒီလိုအေးလာပြီဆိုရင် အေးပြီးတော့သေကြရလိမ့်မယ်အဲ့ဒါသီတတေဇောဩနာတေဇောတဲ့အဲဒီတေဇောနှစ်ပါးကတော့တပါးပါသတ်ဒါကြောင့်မလို့ကျင့်တဲ့ပုဂ္ဂိုလ်မှဘယ်ရုပ်ကငါသတ်မယ်ဆိုတာသိတာအဲဒီလိုပူလာမယ်အေးလာမယ်ဆိုလို့ရှိရင်ကျိန်းသည်သိတော့ငါသေးလို့ရှိရင်ဥဆောင်တလာတာကပူလောင်ခြင်းသဘောတရားအေးခြင်းသဘောတရား ဒီဇောယုတ်ကတတ်တော်မှာပါလာလို့တတိပြမှာလေဖြတ်တရားမယ်ပုဂ္ဂိုလ်ကြတော့အခုတရားနှလုံးထိုင်တရားနှလုံးကျင့်ကြအထုလိုက်လို့ကြာကြာထိုင်မှများလာတဲ့အချိန်ခါကြတော့ရင်းနဲ့နှလုံးနဲ့ဒိန်ဒိန်ဒိန်ဒိန်နဲ့တုံလှုပ်လာတယ်အဲရင်ပါထဲက လက်တွေချီချီပြောင်းပြောင်းပြောင်းပြောင်းလှုပ်ရှားလိမ့်မယ်ကိုကြီးကိုရှည်ထိုးနောင်ငယ်လှုပ်တွန်းလိုက်လိမ့်မယ်ခန္ဓာကိုယ်ကြီးကိုရိမ့်ရိုင်လှုပ်ရှားနေလိမ့်မယ်လက်တွေချီတွေတောကလှုပ်ရှားနေလိမ့်မယ်အဲ့ဒီလိုတောကလှုပ်ရှားနေပြီဆိုရင်သူသဘောနဲ့သူတွန်းလိုက်ကန်လိုက်ဖြစ်လာပြီဆိုရင်အဲသူသဘောနဲ့သူဖြစ်လာပြီဆိုလို့ရှိရင် ငါသေးလို့ရှိရင်ပြဲမူးမိုက်ပြီးတော့လှုပ်ရှားပြီးတော့ငါလေဖြတ်သေးရတော့မယ်တထိတ်ချမှအဲ့ဒါကြောင့်မလို့အဲ့ဒီဓာကြီးလေးပါပေါ်လာလို့ရှိရင်တင်းတဲ့ဝေဒနာပေါ်လာမယ်တောင်းတဲ့ဝေဒနာပေါ်လာမယ်ထုံတဲ့ဝေဒနာပေါ်လာမယ်အောင့်တဲ့ဝေဒနာပေါ်လာမယ်ကြိုက်လာတဲ့ဝေဒနာပေါ်လာမယ် ပြတ်တယ်လာတဲ့ဝေဒနာပေါ်လာမယ်အဲ့ဒီပေါ်လာပြီဆိုဘာပဲပေါ်ပေါ်ဩယုံနဲ့နာနဲ့တတာတိပြက်လာတာဝေဒနာခန္ဓာပါလားဝေဒနာခန္ဓာဒီဝေဒနာဒီနာပါလားနာဤသဘောဟာဘာလောက်တာတလဲသူသဘောလိုက်ကြည့်ကြပြီတော့သူသဘောကြည့်လိုက်ဆိုဝေဒနာဒီနာပါလား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 ဝေဒနာတစ်ခုပေါ်လာရင်ဒိဋ္ဌိသားရမယ်သန္တရာလာသံတရတေကအပေနိဗ္ဗာန်ကြာရောက်မယ်မိစ္ဆာဒိဋ္ဌိအတိကတင်းလိုက်တာတောင်းလိုက်တာထုံလိုက်တာအောက်လိုက်တာကိုက်လိုက်တာကြက်လိုက်တာပူလိုက်တာအီးလိုက်တာလှုပ်လိုက်တာရားလိုက်တာယင်တုံလိုက်တာ မိုက်သေးကနာလိုက်တာခေါင်းကကြိုင်လိုက်တာရှိစလုံးကကျင်လိုက်တာတင်ပါကပူလိုက်တာဘိုက်သေးကအောင်းလိုက်တာဆိုတာအဲ့ဒါအပေလေးပါးကိုလေးဘက်ထောက်ပြီးမုံကြောခိုင်းရမယ်အဝိဇ္ဇာစိတ်မိစ္ဆာဒိဋ္ဌိကြီးအဲ့ဒီစိတ်ကိုလုံးဝမဖြစ်စေနဲ့ရှင်းစိတ်ကလေးကတင်းတယ်လို့သိရင်နောက်စိတ်ကလေးက မင်းကတင်းနေမဟုတ်ပါဘူးကွာဝေဒနာပါစိတ်ကလေးမြန်မြန်ပြောင်းလိုက်ဝေဒနာကိုပြောင်းလိုက်တင်းနေလည်းမရှိတောင်းနေလည်းမရှိထုံနေလည်းမရှိဝေဒနာသာရှိတာပါကွာနောက်စိတ်ကပြောင်းပလိုက်ရှေးစိတ်ကလေးကတင်းတယ်လို့သိတဲ့စိတ်ကိုနောက်စိတ်ကဝေဒနာကိုပြောင်းလိုက်ဝေဒနာပဲဝေဒနာဒီဝေဒနာသိလိုက်တဲ့စိတ်ကနေပြီးတော့ဝေဒနာကနေပြီးတော့နာကိုပြောင်းလိုက် ဝေဒနာသည်နာပဲနာဤသဘောဘာလို့တတ်တယ်လို့သူသဘောကိုကြည့်သူသဘောကိုကြည့်လိုက်လို့ရှင်ဒါဒိဋ္ဌိသပြီးဝေဒနာတစ်ခုပေါ်လာရင်ဒိဋ္ဌိသတ္ထာကနဥစိတ်ကတဏသတ္ထာအဲတဏနဲ့ဒိဋ္ဌိနဲ့သမပဋ္ဌာန်တွဲပြီးတော့ဝိပဿနာญาဏိကသက်သက်ကြီးပညာနဲ့သွားတယ်နိဗ္ဗာန်ကိုအဲဒါပညာစကားအဲလမ်းတို့လေးကလိုက်တယ် ဝိပဿနာယာနိကသက်သက်ကြီးဒါကြောင့်မလို့နီးပြီးလမ်းပြမာလို့ရှိရင်တကားတကားမအများဒီစိတ်တွေသိလို့ရှိရင်အလောင်းကြီးတွေဖြစ်နေပြီးသောတာပန်လောင်းကြီးတွေဗရာဂလောင်းကြီးတွေအနာဂလောင်းကြီးတွေယဟန္တာလောင်းကြီးတွေဖြစ်ပြီးဆရာမှားတဲ့အတိုင်းနဲ့နှလုံးသွဲအဲကိုဟာလေးကိုတော့နှလုံးမသွဲနဲ့ဆရာမှားတဲ့ အတိုင်းလုပ်ပြီဆိုလို့ရှိရင်သောတာပန်အလောင်းကြီးတွေသရဂံအလောင်းကြီးတွေအနာဂံအလောင်းကြီးတွေဘယ်တော့မှငါအပယ်မသွားတော့ဘူးဆိုတစ်ထစ်ကြမှဆရာမှားတဲ့အတိုင်းလားမလုပ်ဘူးအဲအဲဒီဝေဒနာတစ်ခုဖြစ်လာလို့ရှိရင်ကနဦးစိတ်ကလေးကတော့ဗမာရီနဲလို့ရှိလို့ရှိရင်တင်းတာပေါ်တော့တင်းတယ်လို့သွားသိအောင်မယ်တင်းတယ်လို့သွားသိရင်နောက်စိတ်ကလေးကမြန်မြန်လိုက်ပြီ မင်းတင်းတာမဟုတ်ပါဘူးကွာဝေဒနာသာရှိပါသေးဝေဒနာဒီနာပါကွာနာဤသဘောဘာလောက်တတ်တယ်လဲသူသဘောကိုကြည့်သူသဘောကြည့်လို့ရှိရင်နာဤသဘောတရားကိုတွေးလိုက်မယ်နာဤသဘောကဘာလောက်တတ်တယ်လဲလို့ရှားလိုက်လို့ရှိရင်တင်နာလည်းခံစားတယ်တောင်းနာလည်းခံစားတယ် ထုံလာတာလည်းခံစားတယ်အောင့်လာတာလည်းခံစားတယ်ကြိုက်လာတာလည်းခံစားတယ်ကြက်ထားလည်းခံစားတယ်ချွေးရီကြလာတာလည်းခံစားတယ်ပူတာလည်းခံစားတယ်အေးတာလည်းခံစားတယ်လှုပ်လာတာလည်းခံစားတယ်ငြိမ်ငြိမ်လာတာလည်းခံစားတယ် ငြိမ်ဝတ်ပြီးပြပြီးနေတာလဲခံစားတယ်အဲခံစားတာပဲရှိတယ်အဲ့ဒီခံစားတဲ့သဘောတရားလေးကိုဧကောသဘောတီအောင်ကျူးလိုက်ပြီဆိုလို့ရှိရင်အဲ့ဒါကာလသုံးပါလွတ်မြောက်တဲ့ကာလဝိမု ക്തി စိတ်အဲ့ဒါဖို့စိတ်ခေါ်တယ်အဲဝေဒနာပါလားဝေဒနာခန္ဓာပါလားဝေဒနာပါလားလို့ဒီလိုသိလိုက်လို့ရှိရင်အဲ့ဒါမက်စိတ်ခေါ်တယ် ရှိတဲ့ပြစ္ဆုတ်ပါသမာအသိဟာဘာလဲတဲ့သမာဒိဋ္ဌိခေါ်တယ်အဲ့ဒါ message အဲဝေဒနာကိုတင်းနေတောင်းနေထုံနေကျင်းနေအောင့်နေကြိုက်တယ်ပူတယ်အေးတယ်လှုပ်တယ်ရွတယ်ဆင်းရဲတယ်ချမ်းသာတယ်လို့အဲ့ဒီလိုသိလိုက်တဲ့စိတ်ဟာအကုသိုလ်စိတ်အပယ်လေးပါးကြာရောက်မဲ့စိတ်အဲ့ဒီစိတ်ဖြစ်သွားလို့ရှိရင်တင်းတယ်လို့သိလိုက်တဲ့စိတ်တောင်းတယ်လို့သိလိုက်တဲ့စိတ် လက်ဦးစိတ်ကလေးကတီးလိုက်ပြီဆိုရင်နောက်စိတ်ကနေပြီးအလစ်အမြပြောင်းမင်းတင်းတယ်လို့မရှိတောင်းတယ်လို့မရှိထုံတယ်လို့မရှိအောင်တယ်လို့မရှိကြိုက်တယ်လို့မရှိကြက်တယ်လို့မရှိကိုယ်သူလည်းမရှိအေးသူလည်းမရှိဝေဒနာသာရှိဝေဒနာသည်နာသာရှိနာဤသဘောပါဒုတ်တာတလဲ နာဤသဘောကိုပြပြီးကြည့်လိုက်တော့ခန္ဓာတွေကိုတကောလုံးပြပြီးရှုလိုက်တော့နာဤသဘောပါတုတ်တာတလဲသူသဘောကိုကြည့်လိုက်ပြီးဆိုရင်သူသဘောကို တွေ့ကြလိမ့်မယ်ဘယ်လိုတွေ့မလဲတဲ့တင်းနာလဲသွားပြီးခံစားလိုက်လိမ့်မယ်တောင့်တဲ့သဘောတရားလဲခံစားလိုက်လိမ့်မယ်ထုံလာတဲ့သဘောတရားလဲခံစားလိုက်လိမ့်မယ် ကျင်းလာတဲ့သဘောတရားလည်းခံစားလိုက်နေမယ်။အောက်လာတဲ့သဘောတရားလည်းခံစားလိုက်နေမယ်။ကိုက်လာတဲ့သဘောတရားလည်းခံစားလိုက်နေမယ်။ကြက်တက်လာတဲ့သဘောတရားလည်းခံစားလိုက်နေမယ်။နာဟာချွေးကြလာတာလည်းခံစားလိုက်နေမယ်။တွန်းတဲ့သဘောလည်းခံစားလိုက်နေမယ်။ ပူတဲ့သဘောနဲ့ခံစားလိုက်လိမ့်မယ်အေးလာတဲ့သဘောနဲ့ခံစားလိုက်လိမ့်မယ်လှုပ်ရှားလာတဲ့သဘောနဲ့ခံစားလိုက်လိမ့်မယ်ငြိမ်ဝိပ်ပြီးပြပြီးနေတဲ့သဘောနဲ့ခံစားလိုက်လိမ့်မယ်နာဤသဘောဟာယုံဝေဒနာတွေလိုက်ပြီးခံစားတဲ့သဘောတရားလေးပဲရှိအဲ့ဒါပါလေဖို့စိတ် အဲကိုယ်စိတ်ဆိုတာနာဤလက္ခဏာပါမြင်ညဆိုတာပြစ္ဆုတ်ပါခံစားတဲ့သဘောတရားလေးကအဲ့ဒါကိုယ်စိတ်သောတာပန်မြတ်ဟာ ဖလားသမာပဆိုတာအဲ့ဒါပဲအဲကိုယ်စိတ်တစ်ခုတည်းဖြစ်နေမြင်တဲ့အချိန်ခါမှာခံစားတယ်အပန်းတစ်ခုကြားလဲခံစားတယ်အနတ်တစ်ခုနားလဲခံစားတယ်ရာသာတစ်ခုစားလိုက်လဲခံစားတယ် အတွေ့တစ်ခုတီးလိုက်လည်းခံစားတယ်ဓမ္မတစ်ခုတီးလိုက်လည်းခံစားတယ်အစ္ဆဒသန္တာငါတင်နာလည်းခံစားတယ်တောင်းနာလည်းခံစားတယ်ထုံနာလည်းခံစားတယ်အောင်နာလည်းခံစားတယ်ပြတ်တယ်လာတာလည်းခံစားတယ်ချွေးတွေကြလာတာလည်းခံစားတယ်ပူတာလည်းခံစားတယ်အေးတာလည်းခံစားတယ် လှုပ်တာလည်းခံစားတယ်တွန်းတာလည်းခံစားတယ်ရင်းရိုင်းတာလည်းခံစားတယ်မူးတာလည်းခံစားတယ်မြင်ဝဲပြပြနေလည်းခံစားတယ်နာဣပါမြင်ညလက္ခဏာကပြစ္ဆုတ်ပံပေါ်လာတဲ့ယုံနာကိုခံစားတဲ့သဘောတရားလေးပဲရှိတယ်အဲ့ဒါသမာအတိသမာဓိဋ္ဌိဆိုတာအဲ့ဒါပဲအဲ အဲ့ဒါဘာလဲဘာစိတ်လဲတဲ့ကာလသုံးပါလွတ်မြောက်တဲ့ကာလဝိမု ക്തി ဖို့စိတ်ခေါ်တယ်လွတ်နေပြီသောတာပန်ဖို့စိတ်ခေါ်တယ်အဲ့ဒါဝေရณะခန္ဓာကိုသိလိုက်တာကဝေရဏပါလားဝေနာနဲ့ယုံနဲ့တထတိပြစ်နေတဲ့ဥစ္စာတင်းတာတောင်းတာထုံတာမသိပဲနဲ့နာနဲ့ယုံနဲ့တထတိပြစ်နေတာဝေရณะခန္ဓာပဲ ဝေဒနာပဲလို့ဒီလိုသိလိုက်တာကမက်စိတ်ခေါ်တယ်အဲရှိတဲ့ပြစ္ဆုတ်ပါယုံနာကိုခန္ဓာကိုသိလိုက်တာကမက်စိတ်ခေါ်တယ်အဲမဲ့ဆိုတာမိနေတဲ့တရားမဟုတ်ဘူးအကုသို့တင်နေဆိုတဲ့စိတ်တောင်းနေဆိုတဲ့စိတ်ထုံနေဆိုတဲ့စိတ်လက်ရလက်ရဆိုတဲ့စိတ်အဲခေါင်းရဆိုတဲ့စိတ်မိမဆိုတဲ့စိတ်ယောက်ျားဆိုတဲ့စိတ် ချောတယ်ဆိုတဲ့စိတ်လှတယ်ဆိုတဲ့စိတ်အဲခန္ဓာတွေကဓာတ်ကြီးလေးပါပူတယ်အေးတယ်လှုပ်တယ်ရွတယ်ဆင်းရဲတယ်ချမ်းသာတယ်ဆိုတဲ့စိတ်အဲ့ဒီစိတ်တွေကိုမဲ့ကုသိုလ်စိတ်ကရှိတဲ့ပြစ္ဆုတ်ပါရှိတဲ့ကပရိသမာအတိလေးကနေရာဝဲယူရဲ့အဲ့ဒါမဲ့စိတ်ခေါ်တယ်အကုသိုလ်စိတ်တွေအပယ်လေးပါကြာရောက်မဲ့စိတ်တွေကိုအကုန်လုံးချုပ်ဖို့ ဒါကြောင့်မလို့တထိုင်နဲ့နဲ့သောတာပန်ကြီးတည်နိုင်တယ်လို့ပြောတာဗျာအဲလုံရင်ရတယ်မလုံလို့ရှိရင်ဘယ်တော့မှမရဘူးအဲ့ဒါကြောင့်မလို့အဲအခုပေးနေတာသောတာပန်ဒိဋ္ဌိပြုတ်ဖို့နိဗ္ဗာန်ကိုဝင်နိုင်ဖို့ပဋ္ဌာနာကြီးကိုအတုပတင်ပြီးနှလုံးသွင်းတာတဏှာသေးဖို့ဒိဋ္ဌိနဲ့တဏှာသေးရင်နိဗ္ဗာန်ကိုပြေးပြီးတော့တခါတည်းဝေယထိုးဝင်တာပဲ အဲဒါကြောင့်မလို့ကြိုးစားထုတ်ဒီမဲ့ဒီအချိန်အခါလေးမှာအဲအခါကြီးအရေးကြီးတဲ့မှာသရာဝရိယတတိသမာဓိပညာဘူကဘူငါးပါးလက်ကင်ထားပါအယုကြည်ကြည်အရေးခန်းလူသေးရင်သေမသေးတရားရငါတို့ဘုရားရှင်ကိုရောမြတ်ကြီးကိုလည်းခန္ဓာ၅ပါးလူပြီးပြီကမ္မထာပြတဲ့ပုဂ္ဂိုလ်လည်းခန္ဓာ၅ပါးလူပြီးပြီအဲ သေခြင်းလဲသေရောပြည့်ခြင်းလဲပြည့်ရောငါတို့ဒိဋ္ဌာပါရမီပြည့်ဝအောင်ဟာဖြင့်သုံးနာရီဟာဖြင့်သေခြင်းလဲသေရောအခုနေသေရင်ငါဒိဋ္ဌံပါရမီနဲ့ငါသေတော့မယ်ဆိုပြီးတော့အဲကြိုးစားအားထုတ်ပါဒါကြောင့်မလို့အခုတရားဓမ္မများအဲဒိဋ္ဌိနဲ့တဏှာနဲ့တွဲပြီးတော့ သမပဋ္ဌာန်အသက်ခိုင်းတဲ့ဝိပဿနာญาณิကသက်သက်အဲ့ဒါခေါ်တဲ့နောက်လေသူများမလိမ့်နိုင်အောင်ဝိပဿနာญาณิကသက်သက်ကနှလုံးသွင်းပုံကဘယ်လိုသွင်းပုံသွင်းနည်းလဲဆိုတာနောက်မှာပေါ်ရဲ့ဝိပဿနာရောင်ရောင်သမထရောင်ရောင်တွေက လောကကြီးမှာများတယ်အဲ့ဒီတော့တရားတော်ကများဝိပဿနာญาณิကသက်သက်ကအခု ရှုနေတာကပညာစကားလက္ခဏာနှလုံးသွဲနေတာအာတုပလက္ခဏာနဲ့နာလက္ခဏာယုံလက္ခဏာနဲ့နာလက္ခဏာနှလုံးသွဲနေတာအဲ့ဒါကမှဝိပဿနာယာနိကတက်တက်ခေါ်တဲ့ပညာစကားအဲသမထမပါဘူးပညာစကားနဲ့သွားတာနောက်ကိုလူလိန်နေနဲ့တွေ့မှာဆိုလို့ဒကာဒကမအမြအခု အဲဝိဇ္ဇာပညာဖြစ်အောင်လို့တင်ပေးတယ်အဲသမထရောင်ရောင်ဝိပဿနာရောင်ရောင်လောကကြီးမှာများတဲ့ဆရာမားတွေနဲ့တွေ့ကြမှာဆိုလို့ဝိပဿနာကဘယ်ဟာသမထကဘယ်ဟာဆိုတာအဲ့တော့သက္ကာရကမအမြကြိုးစားပြီးတော့နှလုံးသွင်းမှန်ပါစေဘယ်လိုနှလုံးသွင်းမှန်ပါစေလဲတဲ့ဟုတ်လား ဝေဒနာတစ်ခုပေါ်လာလို့ရှိရင်တင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့အောင့်နဲ့လို့များဒီစိတ်တွေမဖြစ်ပါစေနဲ့အဲ့ဒီစိတ်တွေဖြစ်နေတာကဒိဋ္ဌိကြီးပါ အပယ်သွားမဲ့စိတ်ပါအပယ်ကြမဲ့စိတ်ပါရေတဲကငါးတွေပိတ်တာတွေဖြစ်မဲ့စိတ်ပါ ခွေးတွေဖြစ်မဲ့တိလိษံဖြစ်တဲ့စိတ်ပါငရဲခံရမဲ့စိတ်ပါအဲအဲ့ဒီတော့ကြိုးစားပြီးတော့ဒင်းနေဆိုတဲ့စိတ်တောင်းနေဆိုတဲ့စိတ်အောင်နေဆိုတဲ့စိတ်ကြိုက်တယ်ဆိုတဲ့စိတ်ဝေဒနာတစ်ခုဖြစ်လာလို့ရှိပြန်အဲ့ဒီစိတ်တွေဟာမဖြစ်ပါစေနဲ့လက်ပဲလက်ရဲလို့သိတဲ့စိတ်မသိ လက်ရဲလို့မသိပါနဲ့ပေါင်ရဲလို့မသိပါနဲ့အဲခါရဲလို့မသိပါနဲ့မိမရဲလို့လည်းမသိပါနဲ့ယောက်ျားရဲလို့လည်းမသိပါနဲ့ပူတယ်လို့လည်းမသိပါနဲ့အေးတယ်လို့လည်းမသိပါနဲ့ကြိုက်တယ်လို့လည်းမသိပါနဲ့ကြက်တယ်လို့လည်းမသိပါနဲ့ငြိမ့်နေတယ်လို့လည်းမသိပါနဲ့ချမ်းသာတယ်လို့လည်းမသိပါနဲ့ ဆင်းရဲတယ်လို့လည်းမသိပါနဲ့အဲ့ဒီအသိတဲ့သိမယ်ဆိုလို့ချင်းအဲ့ဒါအပယ်လေးပါပြရောက်မယ်အသိအကုသို့စိတ်မိစ္ဆာဒိဋ္ဌိခေါ်ပါတယ်မိစ္ဆာဒိဋ္ဌိအသိကနေပြီးတော့တင်းတယ်လို့မသိပဲနဲ့အော်ယုံနဲ့နာနဲ့တတတိဖြစ်နေတာဝေရณะခန္ဓာဝေရณะခန္ဓာဒီဝေရဏာဒီနာမလား နာဤသဘောပါလောက်တာတည်းသူသဘောကိုလိုက်ပြီးတကိုယ်လုံးဖြန့်ပြီးရှုလိုက်ပါတကိုယ်လုံးပြန်ရှုလိုက်ပြီဆိုရင်တွေ့ကြလိမ့်မယ်ဘယ်လိုတွေ့မလဲတဲ့ဝေဒနာရုပ်ဝေဒနာနံခံစားတဲ့သဘောလေးတွေ့ကြလိမ့်မယ်တင်းတဲ့ဝေဒနာလည်းခံစားတယ်တောင်းတဲ့ဝေဒနာလည်းခံစားတယ်အဲတင်းလာတဲ့ဝေဒနာရဲ့တောင်းတဲ့ဝေဒနာရဲ့ ထုံလာတဲ့ဝေဒနာရဲ့ကျင်လာတဲ့ဝေဒနာရဲ့ဓာရီလိုက်ခံစားနေလိမ့်မယ်ဒါကအောင့်လာတဲ့ဝေဒနာရဲ့ကြိုက်လာတဲ့ဝေဒနာရဲ့ကြက်တက်လာတဲ့ဝေဒနာရဲ့ချွေးပြလာတဲ့ဝေဒနာရဲ့ပူတဲ့ဝေဒနာရဲ့အေးတဲ့ဝေဒနာရဲ့လှုပ်တဲ့ဝေဒနာရဲ့တွန်းတဲ့ဝေဒနာရဲ့ကံတဲ့ဝေဒနာရဲ့ အဲ့ဒီဝေဒနာတွေလိုက်ပြီးခံစားနေလိမ့်မယ်နာပို့ထားတဲ့နေရာမနေဘူးသူခံစားနေလိမ့်ခံစားတဲ့သဘောလေးကိုမျက်ခြေမပြတ်လိုက်ပြီးတော့အဲ့ဒါကြည့်ပါတော့ဗျာသဘောလေးကိုလိုက်ကြည့်ပါဒိဋ္ဌိပြုတ်ခြင်းရနာတယ်လို့မသိနဲ့ကြိုက်တယ်လို့မသိနဲ့ကြက်တယ်လို့မသိနဲ့ပူတယ်လို့မသိနဲ့အေးတယ်လို့မသိနဲ့လက်ရယ်လို့မသိနဲ့တင်ပါရယ်လို့မသိနဲ့ ပေါင်ရလို့မသိနဲ့ခြေစလုံးရလို့မသိနဲ့လက်ရလို့မသိနဲ့ရင်ပတ်ရလို့မသိနဲ့ခါရလို့မသိနဲ့အဲ့ဒီလက်ရလို့သိလိုက်ရင်ဒါအဲ့ဒီလက်ရလို့သိလိုက်တဲ့စိတ်ဖြစ်လာလို့ရှိရလက်ရလို့ရှိတာမှမဟုတ်ပဲနဲ့ပုတ်ရမယ်တရားပွားရမယ်တရားသွေးပုတ်ပြီးပုတ်ပြီးရိုစီးရမယ်တရားလောက်တဖွာဖွာကြရမယ်တရား အယုံစုကြီးဖြစ်ရမယ်တရားအယုံစုကြီးကနေပြီးဆွေးမြစ်ပြီးတော့အမုံတွေဖြစ်ရမယ်တရားပါလားအတုပတရားပဲလဲလဲမရှိလဲလဲမရှိကိုလည်းမရှိအဲဘိုင်လည်းမရှိကောင်းလည်းမရှိမိမလည်းမရှိယောက်ျားလည်းမရှိချောတယ်လည်းမရှိလှတယ်လည်းမရှိမျက်စိလည်းမရှိနားလည်းမရှိနှာခေါင်းလည်းမရှိပါးစပ်လည်းမရှိကိုယ်လည်းမရှိ ဘာရှိသလဲအတုပါတရားမြင်နေတာအတုပါတရားကြီးပုံရမယ်တရားကြီးပွားရမယ်တရားကြီးအယိုးကြရမယ်တရားကြီးလောက်စားရမယ်တရားကြီးအနှစ်သာရမရှိတဲ့တရားကြီးပါလားလို့အဲ့ဒီရုပ်ကိုသိလိုက်လို့ချင်းအတုပရုပ်ကြီးကိုသိလိုက်လို့ချင်းလက်တို့ကြီးတို့ကိုယ်တို့ခေါင်းတို့မိမတို့ဒီလိုမသိနဲ့အတုပတရားကြီးပုံရမယ်တရားကြီးလက္ခဏာကိုသိလိုက်သဘာဝလက္ခဏာကိုသိလိုက် အဲ့ဒီလိုသိပြီဆိုလို့ရှိရင်လက်ရယ်လို့သိတာအကုသိုလ်စိတ်မိမရယ်လို့သိတာအကုသိုလ်စိတ်ချောတယ်လို့သိတာအကုသိုလ်စိတ်ယောက်ျားရယ်လို့သိတာအကုသိုလ်စိတ်ပေါင်းရယ်လက်ကဲခါရယ်တင်မာရယ်လို့သိတာအကုသိုလ်စိတ်ဒိဋ္ဌိကြီးအဲ့ဒီလိုမသိဘဲနဲ့ဩပုံရမယ်တရားပွားရမယ်တရားလက်လည်းမရှိကိုယ်လည်းမရှိပေါင်းလည်းမရှိခြေစလုံးလည်းမရှိမိမလည်းမရှိယောက်ျားလည်းမရှိ အတုပတရားပုံရမယ်တရားပွားရမယ်တရားဝိဘုံဒီဘုတ်ဒီယူကြရမယ်တရားနောက်စားရမယ်တရားအယိုးကြရမယ်တရားပါလားအနှစ်သာရမရှိတဲ့အတုပတရားမမြဲတဲ့တရားအစိုးမရတဲ့တရားသူသဘောသူဆောင်နေတဲ့အတုပတရားကြီးပါလားဆိုတော့အဲ့ဒါပါလေတဲ့ message message ဖြစ်သွားပြီရှင်းစိတ်ကပေါင်းရဲ့ချီရဲ့လက်ကဲခေါင်းရဲ့ ခါရယ်တင်ပါရယ်လို့သိတဲ့အကုသိုလ်စိတ်ကိုမက်စိတ်ကနေပြီးအတုပလက္ခဏာကနေရာဝင်ယူလိုက်အတုပသဘာဝလက္ခဏာကနေရာဝင်ယူလိုက်အဲ့ဒါမက်စိတ်ခေါ်တယ်အကုသိုလ်စိတ်တွေ၆ပုံပြီဘာစိတ်ကြာနေလဲအတုပသဘာဝလက္ခဏာကြာနေအဲအဲ့ဒါမက်စိတ်ပဲရုပ်ပေါ်ကိုတဏှာသားလိုက်တာတဏှာသေးသွားပြီ အဲပွားများလိုက်တာကိုအဲဒါကြောင့်မလို့တရားဓမ္မများဝေဒနာတွေဖြစ်လာတဲ့အချိန်ခါဝေဒနာကိုသာရပါလိမ့်မယ်ဗျာနနာရီပဲရှိပါတော့တယ်နနာရီနဲ့ငေလည်းမသိနိုင်ဘူးအဲ့တော့သခိုးတွေလည်းအရေးကြီးတယ်ခိုးခိုးပြီးမပြ